ခန်းကြီး၄အငယ်၁မှ9အာဗနာသည်ဟေဗျုံမြို့၌တေချောင်းကိုရှောလူဤသားသည်ကြားတော်အာရောဤဤတွေလလူအပေါင်းတို့သည်ပူပန်သောစိတ်ရှိကြ၏ရှောလူဤသား၌ဘာနာနှင့်ရေခန့်အမည်ရှိသော သူသည်ဟုသောတန်မူနှစ်ယောက်ရှိ၏သူတို့သည်ဗိယံမင်းအမျိုးဘေရောတိအနွယ်ရေမုန်ဤသားဖြစ်ကြ၏ ဘေရုတ်မြို့သည်ဗင်္ယာမိန်ခရိုင်အဝင်ဖြစ်သော်လည်း၊ဘေရောသိလူတို့သည်ဂိတ္တိမ်မြို့သို့ပြေး၍ယနေ့တိုင်အောင်တည်းခိုလျက်နေကြသတည်း။ရှောလု၏သားယောနသန်၌ခြေဆွံ့သောသားတယောက်ရှိရစ်၏။သူသည်အသက်ငါးနှစ်ရှိသောအခါ၊ယေဇရေလမြို့မှရှောလုနှင့်ယောနသန်တို့၏သိတင်းကိုကြားလျှင်၊အထိန်းသည်သူ့ကိုချီ၍ပြေးစဉ်တွင် အလျင်အမြန်ပြေးသောကြောင့် သူငယ်သည်ကြ၍ခြေစွန့်၏ထိုသူငယ်၏အမိကားမေဖိဘောရှက်တီဘေရောတိအမျိုးရေမုန်ဤသားရေခတ်နှင့်ဘာနာတို့သည်ဣရှဘောရှက်အိမ်သို့တွား၍မွန်းတဲ့အချိန်၌ရောက်၏ထိုအချိန်၌ဣရှဘောရှက်သည်အိတ်တက်၏အငယ်6မှ7ထိုညီကိုရေခတ်နှင့်ဘာနာတို့သည်စပားကိုထုတ်ဟန်ဆောင်၍ အိမ်အလေသို့ဝင်ပြေးလင်အိတ်ခမ်းတဲ့အိယာပေါ်မှအိတ်လျက်နေသောဣရှဘောရှဤဝန်းကိုထိုး၍တတ်သဖြင့်ဥကောင်းကိုဖြတ်ယူပြီးမှတညလုံးလွင်ပြင်လမ်းဖြင့်ပြေး၍လွတ်ကြ၏ဣရှဘောရှဤဥကောင်းကိုဟေဗြုန်မြို့ဒါဝိဒ်ထံတော်သို့ဆောင်ခဲ့၍ကိုရောအသက်ကိုရှာသောကိုရောရန်သူရှောလူဤသားဣရှဘောရှဤဥကောင်းကိုကြည့်ရှုတော်မူပါ ကျွန်တော်သခင်အရှင်မင်းကြီးခံရတော်မူသောအပြစ်ကိုဒါဝရဖျားသည်ရှောလူ၌၎င်းသူ၏အမျိုးအနွယ်၌၎င်းယနေ့ဆက်ပေးတော်မူပြီဟု အထံတော်တွင်လျှောက်ဆိုသောဒါဝိကငါအသက်ကိုဘေးဥပအပေါင်းတို့မှ ရွေးတော်မူသောသာရဘုရားအသက်ရှင်တော်မူသည့်အတိုင်းအရင်တခါလူတယောက်တီလာ၍ဝမ်းမြောက်စရာတရင်ကို ပြောမိအကြံရှိလျက်ရှောလူသေးပါပြီဟုငါအားကြားပြောသောအခါ ထိုသတင်းကိုပြောသောကြောင့်ဆုကိုရမည်ဟုထင်သောထိုသူကိုဇီကလမြို့၌ငါကင်ဆွဲ၍တတ်၏ထိုမြတ်မက လူဆိုးတို့သည်ဖြောက်မတ်သောသူကိုသူ၏အိမ်အတွင်အိယာပေါ်မှတတ်လျင်တာ၍ပြုတ်တင့်သည်မဟုတ်လောယခုပင်သူ၏အသွေးကိုတင်တို့၌ငါတောင်း၍တင်တို့ကို မြေကြီးပေါ်ကပယ်ရှမ်းတင့်သည်မဟုတ်လောဟုဘေရောတိအမျိုးရိမုန်ဤသားရေခတ်နှင့် ညီဘာနာအားဆိုပြီးလင်လူလင်တို့ကိုမိန်တော်မူ၍ထိုသူနှစ်ယောက်ကိုတတ်ကြ၏လက်ခြေတို့ကိုဖြတ်၍ဟေဗျုံရေကန်နားမှဆွဲထားကြ၏ဣရှဘောရှေ၏ဥကောင်းကိုကားယူ၍ဟေဗျုံမြို့တွင်အာဗနာတင်းကြိုက်၌တင်းချိုကြ၏